နိုင်သို့မဟုတ်ဘုံတွေပြန်လာပြီးနောက်ဇက်လန်းကိုဆက်လက်ငါးကောတာစင်ကြီးကြပါစို့ဒီဇက်လန်းမှာအကယ်ဒမီကောလိပ်ကြီးနေဝင်အကယ်ဒမီတင်တင်လွဲ့အကယ်ဒမီအောင်ထွန်းရုပ်ရှင်ဝင်းမြင့်ကြိုက်လက်တင်လှတေသမကျော်ဝင်းအောင်ဥဝေလာညုံလေးဦးအင်အားစုနဲ့အတူဇက်ဝင်တင်းများဂီတစာစောကိုတင်မို့ရိပ်၍တေးသာရှင်မောင်မောင်ကြီးနဲ့ဒနုမြူညွညွရွှေတို့ကတိဆိုထားကြပါတယ် အဲဒီတာမှုကတော့စံလျာငွေစိုးနဲ့သူ့ဖွဲ့ကနမဆိုင်ပညာပြတိုင်းတောင်တို့နဲ့တွဲဖက်ပြီးတော့တာဝန်ယူထားပြီးရန်ကုန်တူဦးဒီတိဟတေးတန်သွင်းမြမတပြည်တော်မူပိုင်ဖြစ်ကိုညွန့်ဝေညွန့်လေးဦးပလဲကပြတန်ဆောင်သင်းမှာတင်ဆက်လိုက်တဲ့ဘုံတွေပြန်လာပြီသသိမ်းမိုက်ဘုံ ဩမြတ်ဗျာအကိုကြီးဘဝမှာတွေ့တာဆရာရဲ့လို့မြတ်လည်းမရှိရင်သွေးလည်းမသိဘယ်မှာနေလို့ဘယ်မှာအခြေဆိုင်အကိုကြီးမချိပါလားမြတ်မင်္ဂလာဆောင်သောနေ့ရှင်လင်းပြန်သောနေ့ထောင်ကထွက်သောနေ့ရဲ့လို့လောကကြီးမှာအပျော်ရွှင်ဆုံးနေ့နဲ့စိတ်ချမ်းသာဆုံး နေရလို့တတ်မှတ်ထားတာဒီဟာကိုကြီးဘဝအတွက်ဆန့်ကျင်ပဲများဖြစ်နေပါပေါ်လားများဟင်ဖြစ်မှာဖြစ်ဖြစ်မှာဖြစ်လူတစ်ခုပူမှုရတဲ့ဆဲကလေးမပြယ်လေတဲ့ဒီဒုက္ခမုတ်ချခံရမှာတော့ဘဝဝကြွေးပေါ်အကိုကြီးရဲ့မိုင်မဲမှုတန်ကြောင့်မြရဲ့ဘဝကျမ အညှို့ပြက်လို့အဆုံးသတ်ပြီးအသက်ပါဆုံးရှုံးခဲ့ရပါပေါ်လားမြတ်။အော်မြတ်မြတ်။နှုတ်နဲ့ရုပ်ဆင်းပြုတ်ပြစ်ချက်ကအိုမင်းနောက်ဆုံးပါတကား။ချစ်ခင်ပေါင်းတဲ့ဆက်ဆံခြင်းဟာကိုယ်ကွင်းနောက်ဆုံးပါတကား။ဇီဝင်ကင်းလဲသက်ရှင်ခြင်းကတေခြင်းနောက်ဆုံးပါကလားမြတ်။ဟမ် စိတ်မကောင်းလိုက်တာမရရဲ့စိတ်မကောင်းအဲ့ဒီတရားတိပြီမယ်တအားမချိပါလားတအားမချိဩရေပင်များနဲ့မိုက်ကိသူပြောနေတဲ့မြရဲ့မြေပုံကိုအကိုကြီးရှင်လင်းတုတ်တင်ခဲ့ပါမယ်မြကိုကြီးရှင်လင်းတုတ်တင်ဩမြ ကောင်းရသူကြီးဘုံဘွားအကိုကြီးကိုဆောင်းနေရပါပေါ်လို့အကိုကြီးပြောပြစီနော်ပြောပြစီတော့ဒါပဲပြောချင်တယ်မြတ်ဩတရားလက်တော့ငှက်တော်မြတ်တော်တောင်ကျွတ်တယ်ဆိုတဲ့ရှင်းလူကြီးရဲ့စကားကိုငါမေ့လျော့နေပါလား ငါတလူလုံးဟချစ်တဲ့မြရဲ့မြေပုံပေါ်ကမြက်ပင်နဲ့မှိုက်တဲ့တေကူရှင်းလင်းပူဆွေးငိုကြွေးနေမဲ့စားမျက်နာတကွန်တရားသေးတဲ့ငါရင်သွေးအသက်တည်းမြတ်ချစ်ခဲ့တဲ့မြတ်တို့အကြောင်းဆုံးသိနိုင်အောင်ပေါ်လူလူနေတဲ့ယုံမတောင်ပေါ်ပြင်စုရွာကလေးငါတော့မှဖြစ်တော့မှာပါလားနော်ငါတော့မှဖြစ်တော့ महत्वम है महत्वम လူဤနဲ့ကိုဒုက္ခတို့ရန်ကုန်ကိုသွားပြီးအဆုံးခံနိုင်ဦးမအိုးအကူကြီးအကူကြီးဟဲ့မင်းလုံးနေလေဟုတ်လားဘာဖြစ်လို့လဲမင်းမင်းတာမင်းမင်းမငူပါအောင်တားရေမင်းမင်းမငူပါအောင်ဟိုမင်းမင်းမျက်စိလေးကိုလေပိုးကဝင်သွားလို့ပါတားရဲ့တားလို့ဘယ်ကိုသွားနေတာလဲတား မမေပါဖူနာမတန်းနေကြီးနေကစားနေတာကမမေအော်အေးအေးအေးဒါပြပြဘယ်လိုပြန်လာမှလဲမမေဒါပြပြအမေရမမေတာရီပြပြပြန်လာတော့မှာပါတာရီမေလိုက်ပြန်လာတော့မှာပါလို့ပဲအနေပြောနေတာတာရီအခုကလေး အခုပဲတွေ့ရင်ခေါ်မရဘူး။အိုးတာကြီး။သူတို့ကမမီတို့ကဘလို့မှလိုက်ခေါ်လို့မရလို့ပါတာကြီး။ခေါ်မရ။တာလီကလိမ်မာပါလေကွ။နော်ပါ။ခေါ်ခေါ်ရ။တာပြပြပြန်လာတော့မှာပါတာကြီး။ခေါ်ရခေါ်ရ။အိုးမမီကဘလို့လောက်ခေါ်ပြရမှလေတာကြီး။နော်ခေါ်ရ။တာကြီးနော်။ နောက်တော့လီလီခေါ်ပြီးမှာပေါ့တိုင်းနူးတန်တော့ဟဲ့ခေါ်ရခေါ်လို့ပြရကဲအာကျောင်းတော့နားမတော်ဘူးကျောင်းပါမမေဟဲ့ဟဲ့လောဝလေးဘယ်နဲ့ကျောင်းလူကလေးကိုရရတာလဲကွယ်ဒါလာလူကလေးလားဟိုနားမှာဘာဘာနဲ့သွားဆောက်ကြမယ်တားရဲ့လာလာလာကွယ်လာကွယ် လိုဖားမှလဲဦးကလူကောင်းတယောက်ပါလူလေးရဲ့ဦးဒီရွာတွေလေခွဲခွာသွားတာက6နှစ်ကျော်ကျော်ဆိုတော့ကရွာရဲ့အခြေအနေတွေကလည်းပြောင်းလဲသွားတာဆိုတော့ဦးကမျက်စိကိုတော့ကိုလဲနေပြီကလေးရဲ့အဲ့တော့ဦးသိချင်တာကဒီရွာမှာပေါ်လူဆိုတဲ့ကရင်ဖိုးကြီးတယောက်များရှိသလားလို့ကလေးကိုမေးနေတာအော်ပပဦးပေါ်လူကြီးလားဟုတ်ပါတယ်ဟုတ်တယ်ဟုတ်တယ်ဘယ်မှာပေါ်လဲချေရရှိရှိနဲ့

ဘွန်ဒီလေဘွန်ဒီဘာဘာမလုပ်ဘူးလားဟဲ့ကြည့်ဟာဝေတော့ဆရာကြီးဘွန်ဒီပါလားခွဲဟေးဝမ်းစားလိုက်တာခွဲဟေးငါဝမ်းစားလိုက်တာခွဲဝေဒုက္ခရဲ့ဒုက္ခအေးပါပါတော့ဆရာကြီး ဖြစ်တွေ့ချင်းတော့ဝိရင်းနေမှလေဘယ်လိုဖြစ်သွားမှတော့မသိဘူးလားရဲ့လာကျစားတော့ကျတော့ပါလေညိုလေးထောင်ရခုလည်းဒီလူရှိခုရှိမရှောင်တဲ့အကျင့်ပါလုံးပါပဲလားဟိုလေသူကြီးလိုပဲလေးက6နှစ်အနာသိပြီးအမွေပြတဲ့လူမလေးခန္ဓာကိုယ်ကြီးကိုကလေးလေးပွေ့ချီထားတဲ့အတိုင်းချီထားကြများအောင့်ပါရဲ့ကွာလုံးကြီးတကောတွေနဲ့တူပါရဲ့ဟဲ့ တော့ပါအောင်မမကိုသူကတော့ဥပလူတို့နောက်ကုန်ညပြီ။အိုးဒုက္ခတော့ဘာလို့တော့မရှောင်နိုင်တော့ဘူးများ။ကဲကဲကဲတို့အားလုံးကအလိုက်တီးပေးကြတော့ဟုတ်လား။ကဲကလေးညရတယ်လာလာ။ရင်ပါနဲ့နေနေတော့လုံးဝကိုကြီးရပါရဲ့။မင်းမမွေးခင်တွေကသူတို့ရဲ့ထုံးတာပဲဟာလာလာသူတို့သွားကြမယ်နော်ဗျာဒါဒါ ကျွန်တော်ဖေဖေလားအေးဟုတ်တယ်ကွာတားရဟုတ်တယ်ခွေးဒါကူလေးသားပဲဟုတ်တယ်လေဟာကဲဒီမဲ့သားလာစမ်းမပပင်းဟောင်းတားရလာစမ်းမပပင်းဟောင်းလာလေလေတားရလာစမ်းမမတားရဒီစမ်းမတားရဟာတို့ကိုဖမ်းနေပါလားဟမ် တလုံးတစ်ခဲကြီးပါလားငါသားရဲ့ချာဒီရမ်းမကောင်းကြီးပါလားကာဟင်ချစ်စရာကြီးပါလားတာအိုးဘယ်လိုမှာရရင်ပြပြပြောပြီးတော့နားနာရောတရရရောစုံနေတာပဲတည်ရတည်ရောတော့တတိယနေရပဲလေအမျိုးခြေထားလိုက်တာကလေးလေးလို့ခြေထားလိုက်တာကြာနေတာပါပါပြပြလူညာကြီး တွေ့ဒလောက်ကုန်ချခံပြီးတော့ကသမင်းစားဘက်ကိုကြီးကျယ်လုံနေကြတာဟာကျုပ်ပေါ်တရားလုံးဆိုသလိုဘလောက်မေတ္တာစေနာထားကြတယ်ဆိုတာသိနေရလို့ဝန်တာလုံးဆိုပြီးတော့ကကျုပ်ရောမြပါ ကြည်နုပြီးတော့ကမြဲမြတ်တောင်မဆယ်နိုင်ဖြစ်နေပါတယ်ခင်ဗျာ။ထောင်ထဲမှာစားတာတဆင်းရမြအထွန်းချပြီးစားလို့မင်းလိုက်ထံမပြောပါနဲ့တော့။လေလေချောမရှိတော့ချောမကြကြောကျုပ်သားနဲ့မယားကိုကိုပေါ်လို့လူစုကနေပြီးတော့ကမိဘရေးချလို့စောင့်ရှောက်ကြတာကိုလည်းကျုပ်တစ်တလုံးမေးလို့တော့ရမှာမဟုတ်တော့ပါဘူး။အတူအလုံးကလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ။ ဒုက္ခဆိုတာလဲကျုပ်ရဲ့သစ္စာရှိဆုံးပြောတော့မလို့ဒီတပီမျိုးရတာလဲကံတမျိုးကောင်းခြင်းပဲလို့ဝန်တာမိပါတယ်ခင်ဗျပြီးတော့ကရွာလုံးကျွနီနီမိတ္တစေနာကိနာထားခါသူဟာလောကမှာရှားပါတယ်အဲဒီတော့ကကျောင်းအင်တာကန်ထူးတယ်လို့ဆိုရင်တော့ပြင်မမှားပါဘူး။အိုးဒါကတော့တို့ဆရာကြီးဟာလူစိုးဆိုပေမဲ့ တစ္ဆာတရားနဲ့စိတ်ထားကောင်းတဲ့လူမျိုးတို့ရှာလို့တွေ့မှာမဟုတ်ပါဘူး။အော်ဒါနဲ့ဆရာခင်ဗျာဆရာကိုတရားလုံးကဒီဂုံသူပဲမှာတော်တော်ဆင်းဆင်းနဲ့တချင်းတစ်ပုတ်တော့ဆိုပြပါအောင်လို့တောင်းတနေကြတယ်ဆရာရဲ့။ဟောဗျာ။အေးလေတရားလုံးကတောင်းတကြတယ်ဆိုတော့လေကျုပ်ထောင်ထဲမှာတန်ဝေကရပြီးတော့ကရေးဆက်ခဲ့တဲ့တန်ဝေကတိတတ်နဲ့ပဲအလုံးကိုဆန္ဒ အပြည့်ရမှာပေါ့ကဲ အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာညင်လင်းနေလာပါပြီကျွတ်တို့မိသားစုနဲ့ဆရာတပည့်တွေဟာဒီရွာမှာပဲမိခိုးနေတိုင်းတွားကြမှာမလို့အားလုံးကပဲဆွေမျိုးရင်းချလို့ပဲမေတ္တာထားကြပါလို့ဒီရွာတဲ့ဆိုရင်လည်းဘုံတွေဟာရှိကနေမဲ့အသက်ပဲဝန်မလေးဘူးဆိုတာကို ဝန်ခံကတိပေးပါရခင်ဗျာဆရာကြီးမောင်လေးတို့မိသားစုအားလုံးကြားပါပါစေကဲအလုံးနဲ့ဒုက္ခကြီးဆရာကြီးမနေ့စောစီးစားပြီးတော့ကအကိစ္စတခုရှိလို့တောင်ပေါ်တစ်ခဏတက်ကြရအောင် ဘာကိစ္စရှိလို့လဲကိုကြီးအထူးဆန်းကိစ္စတစ်ခုပြချင်လို့ပါပါလိုက်လိုက်လို့ပြီပါလိုက်ခဲ့လားမြတ်မသိရဘူးလားရင်ကိုကြီးမသိစေချင်လည်းမမေးတော့ပါဘူးရှင်ဟောသိရင်များလည်းလိုက်ခဲ့ပေါ့ဟမ်တမောကြရင်သိရမှာပေါ့နေပါဦးဆရာကြီးရဲ့အထူးဆန်းပြရအောင်ဆိုလို့တက်တက်လုံးတောင်ပေါ်မှာဒုဆရာကြီးပဲအထူးဆန်းဆိုလို့နတ်စင်ပြည့်ကြီးတစ်ခုပဲရှိပါရဲ့ကွာဟာဒီစက်မအောင်တောင်ထိပ်ကနတ်စင်ကပြက်နေပလား မဲ့ဆွေးနေပြီ။ဒါပေမဲ့မင်းတို့အကျိုးပဲတွေပဲရှိပါလေ။ဟုတ်ဘူးလား။ဒီကွာ။မရန်ကုန်ကမသွားခင်ကအကောင့်ကွာ။ဒီကွာလေးချောင်းလေးကြော်ကြတယ်ဆိုတော့လေရုံရုံကုန်မှာပေါ့။အကိုကြီးကလည်းဒီနတ်စင်ကြောင့်ဘာလို့မေးနေရတာလဲ။ဟမ်။ကိုရောက်တော့သိကြမှာပေါ့။ဒါနဲ့နတ်စင်နောက်ကပြင်းမပင်ကြီးကောရှိသေးသလား။ရှိရတယ်လေ။သမင်းစားပြီးရင်တောင်ပေါ်ကိုယူသွားဖို့တရွင်ရဲ့နော် ဒါတစ်ချောင်းလေအစင်းနဲ့လောက်ထားဟုတ်ပလားအကူကြီးပြောတာတွေကိုညတော့ဘာမှနားမလည်တော့ဘူးကဲလာတာသမီးစားကြအောင်နော်ကဲတော့ပါ စဉ်ကိုရောက်ပါပြီဆရာကြီးအေးဟောအနောက်ဘက်ကပြင်မပင်ကြီးကလည်းအရင်တိုင်းပါပဲဟုတ်တယ်ကွာဟာလောက်ပါမလဲတို့ဆရာကြီးကဲနတ်စင်နဲ့ပြင်မပင်ကြာအလဲဘူးလောက်မှာမြေကိုတူးရဟုတ်ကဲ့နှစ်ကလည်းကြာတော့ပါ3000လောက်တော့တူးချင်းတူးရလိမ့်မယ်နော်ဟုတ်ကဲ့ဆရာမြေတချုံတွေကိုရှင်းပြတော့ကကဲဒုက္ခအပေါ်လို့တူးတူးတူးစားတူးစားအိမ်တူးစား က်တာလေဟာဟာကြောက်ပြရည်တဲ့ချက်ပါလားကွယ်စိတ်ရှင်နေလေတွေ့ပြီမလားဝန်တာလိုက်တာကဲရေတောက်ပြီးတော့စာပြင်းမပြီးရိတ်မှာအနားယူပြီးတော့ပါလာတဲ့ငပြောသီးလေးတွေကိုစားကြအမောဖေကြားလားဟုတ်ကဲ့ဆရာဒီပိစားဟာတင်းလက်ရောက်ဆရာရောက်ငါတော့ပြီးတော့ကြောက်ပြားကိုဖော်လဲအောင်မယ်အဲ့ဒါကငါလို့ကွာမင်းတို့နဲ့မဆိုင်ဘူးမင်းတို့နဲ့မဆိုင်ဘူး ဟဲ့ဒီမှာလာကြည့်တာကဟဲ့လာကြည့်တာကဟဲ့ဒါရီရောက်ပါဟဲ့ဒါရီရောက်ပါဟဲ့ဟာဒိတ်ကလေးအောင်ဟဲ့ဒါရီရောက်ပြီဒါရီအောင်လာလေဦးစားတက်ကြည့်တော့ဒါရီဒါရီလေဒါရီလေဟာကြည့်ဟာစိတ်တွေမြတွေနီလာတွေပထမတွေ လက်တော့တွေဆွဲကြိုးတွေလက်စုပ်တွေစိန်ပြွတ်တွေအာအာဆိုချိုးလဲများတဲ့ပစ္စည်းတွေပါလားကွာဟေးဝမ်းတာရရဲ့အကူကြီးမြာမြာရင်လည်းမဘယ်လိုဖြစ်သွားမှမသိပါဘူးကိုကြီးမြာရောခမရတို့ပါတကယ်အံ့ဩစရာတွေတွေ့ရအောင်ဆိုပြီးတော့ကမနေ့ကံကိုပြေကိုသွားရရအောင်နော်ပြေကိုသွားကြရအောင်ဟုတ်ကဲ့ပါကိုကြီးဟုတ်ကဲ့ဒီပစ္စည်းတွေရောင်းလို့လိုက်ရင်ကိုကြီး ပြေကြတော့သိမှာပေါ့မြပြေရှူစားတော့ဖះလည်းဖူးကြရအောင်လေနော်မြလေးလီอืมကိုယ့်ရဲ့အိမ်ရဟောင်းလေးသူများလက်ထဲရောက်နေတာကိုပြန်ဝယ်လို့ရရင်တော့ဝယ်ချင်လိုက်တာဟွန်းမြတ်တယ်လို့ပြောလိုက်တော့ကကိုကြီးစိတ်ထဲမှာတိတ်ကိုထိခိုက်သွားတယ်မြတ်ဟင်ဘာဖြစ်လို့လဲဟင်ကိုကြီးဟုတ်တာပေါ့ဟုတ်တာပေါ့ဟုတ်တာပေါ့မိဘလက်ကိုကိုချက်မြုပ်ကြွေတဲ့ နေရာတန်ဟောစဉ်ရှိမယ်ဆိုတာဟာဓမ္မတာပါတခုပြောရှင်တယ်မြတ်ပြောပါကိုကြီးရေအကိုကြီးစိတ်သိမွေးတဲ့အချိန်မှာဟုတ်ကဲ့ဆင်းရဲဒုက္ခတန်ကိုခံနိုင်မခံနိုင်ကိုပဲကိုကြီးတွေ့နေတယ်ချမ်းသာတယ်ဆိုတာဟာလဲရေဘွက်ပမာပါမြတ်ဟုတ်ပါတယ်ကိုကြီးရေကဲရှင်းရသောဟိဟုတ်ကဲ့လာလာ ကိုရဲ့ဆရာကြီးလဲပြင်ပြီးပြီကွယ်ဟာအေးမြားရေရှင်ကိုကြီးအကိုကြီးကောင်းရင်ထိတ်ထားတဲ့လွယ်ကြီးလေးပါယူခဲ့ပါကွာဟင်ဘာလို့မို့လဲကိုကြီးရဲ့သူ့လွယ်ကြီးကလည်းဟောင်းလို့ဟောအဲ့ဒီလွယ်ကြီးမဲ့ထောင်ထဲကရလာတဲ့ဖောတာနဲ့ဆေးလေးမျိုးရှိတယ်ဟင်အဲသွားရင်လာရင်ဒီဆေးနဲ့ကုလို့ရမယ်ဝေနာတွေကိုတွေ့ရင်လည်းကုလို့ရတာပေါ့ဘာဆေးတွေမို့လို့လဲကိုကြီးရဲ့လို့ဟောဆရာကြီးရဲ့ဒါရောဓာတွေပြောက်လို့လဲကွယ်အဲ့ဒီဆေးလေးမျိုးရဲ့ဆွမ်းကတော့ဖြစ်ရင်လင်ငန်းတို့ လေဖြတ်ပြီးပါရွယ်တာတို့အဲ့ဒါတွေကြတော့ကတာမယာရင်းနဲ့ရောပြီးတော့ကလူပေတာနဲ့ကွန်းတရာညက်အတွင်းလက်ငင်းပြောက်တာဟုတ်ရောအော်အစိတ်ဖြေဖို့တို့ဝယူပြန်လာတို့ချောင်းဆိုးသွေးပါသွေးအာနာတို့ကြတော့ကအင်မတမအစွန်းထက်တယ်လေအဲ့ဒါထောင်ထဲမှာအဲ့ဒီဆေးကိုမြင့်မြင့်ဒိဋ္ဌပြောက်တာကိုတွေ့ရတယ်ဆရာဟွန်းထောင်ထဲမှာဒီဆေးကိုဆရာဘက်ကရလာလေဟောနေကြည့်ကြလာတဲ့မောင်ကျွန်းသားဆေးဆရာကြီးတယောက်ရှိရရတာပါအော်အော် ကဲနေမိနေမယ်သွားကြစို့လားကဲဖျားမဖို့ခင်မျက်စိကိုသွားကြရအောင်လားအကိုကြီးရဲ့အရေးကြီးဆုံးနဲ့အထူးဆန်းဆုံးကိစ္စတစ်ခုကိုပြမယ်ဟုတ်ကဲ့ကဲအားလုံးလာကြစမ်းပါဟုတ်ကဲ့ဆရာကြီးဆရာကြီးကဲမြတ်ကြီးစမ်းရှင်ကိုကြီးအေယာဝရီမိတင်ကြကြီးကိုပေါ်လို့နဲ့ဒုက္ခလည်းကြီးစမ်းဟုတ်ကဲ့ဆရာကြီးရေးလဲမှဘလောက်နဲ့မဲ့ထင်ကြတယ်လဲသိမ့်နဲ့မှာပေါ့ဆရာကြီးอืม ဝါးလိုက်တာတော့လက်မှာပဲဆရာနော်မြရောမင်းတို့အလုံးကြည့်ဟုတ်ကဲ့ကိုကြီးတထေးဖြစ်လောက်တဲ့စိန်တွေရွှေတွေရနာတွေလူတိုင်းသေကြလောက်တဲ့ရနာတို့ကြီးဟဲ့မကြည့်ကဲကြော်ရဟဲ့အမလီဘလူလုံးလိုက်တာလေအကူကြီးအမလီလေးလူရပါပြီအကူကြီး မှာအကူကြီးအဖမ်းခံရပြီးတဲ့နောက်အလကအပြစ်ပြင်းနေဟာဒီပါလေရောဒီအယူရဲ့အထိအစင်းရခံပြီးကျွေးမွေးပြည့်စုံကြရပါတယ်ကိုကြီးအခုအကူကြီးပြန်ရောက်လာတယ်လို့မမျှော်လင့်မဲ ကျော်တန်စိတ်ရှူရနာမျိုးစုံကိုလေလူဝေကိုရောက်ရှိလာခဲ့ရပြီစီရလူလာရငါရဲ့ဘဝအခုမှချမ်းသာရရတော့မင်းဆိုပြီးတော့ဘုံမပြနိုင်တော့တဲ့စိတ်ချမ်းသာခြင်းဝိပါ က်လို့အသေးလေးကျူပြက်လို့အောင်ခံစားရတာလည်းအကြောင်းမဟုတ်ပါဘူးကိုကြီးရဲ့ตาလေးရဲ့အတွက်ကိုတော့ ပြောပြခဲ့အဲ့ဒီတိုင်ပြပြေပြေလဲပုံကကျွန်တော်တို့ကတတိမပြတော့ဘူးကွေးရီရကွေးရီမငိုကနဲ့ပါရီပါရပြပြသူလှုပ်ချင်တာကိုလှုပ်လိုက်ရလို့ပြပြစိတ်ချမ်းသာပုံရပါရဲ့တာတာပြပြရဲ့စိတ်ချမ်းသာမှုအတွက် လူမလူပါနဲ့ตายနော်နော်နော်ငိုနေနော်တိတ်တိတ်အေးအေးအေးပြောခြင်းဟာပြောကြပေါ့ကွာနော်ကဲကျုပ်ရင်ထဲမှာတော့လင်းသွားတာပဲတော့ကိုလင်းသွားပြီအခုမှပဲစိတ်အေးသွားတယ်ကဲကဲလာဖះကိုသွားမယ်ဟိုချက်မှာကိစ္စအလုံးကိုရှင်းပြမယ် နောက်တော့ကိုကြီးအကြောင်းစုံရှင်းပြမယ်မြေများမကြပါဘူးဘုရားမှာအတူစုပန်ကြရအောင်လေဟုတ်ကဲ့ကိုကြီးကဲသားလေးလည်းလားတားလားတားလားလာငါတားလားနောက်မှာပြေရှင်းပြမယ်နော်ကဲကြောကြောကြောရှိကိုရတားလေးကြောလေကဲပြီးရင်အားလုံးယူဆက်ပြီးနားထောင်ဟုတ်ကဲ့ကိုကြီးမင်းတို့အင်မတန်နှမျောနေကြတဲ့ ဒီယနာတွေကသိမ့်ကျော်တံပေမဲ့မစင်ကြဲတဲ့ပစ္စည်းဓမြတိုက်လို့ရတဲ့ပစ္စည်းပိုင်ရှင်တွေရဲ့မျက်ရည်ကြီးငယ်ကြာရပြီးတော့ကအမျိုးမျိုးကျင့်စဲထားတဲ့ပစ္စည်းတန်ရည်ဘူးတန်ခဲတွေကိုစားရတာလေဆိုမယ်ဟုတ်ကဲ့ကိုကြီးညကိုချင်းစားကြည့်လေဟုတ်ပါတယ်ကိုကြီးဒီစင်ကြောက်တွေဟာမင်းတို့ပစ္စည်းအနေနဲ့ဓမြတိုက်ခံရမယ်အလူခံရမယ်ဆိုရင်ညဘယ်နဲ့လုပ် ဘယ်လိုခံစားရမလဲဟမ်ကိုချင်းစာကြည့်ပေါ့မဟုတ်ဘူးလားကိုပြောဟုတ်ပါတယ်ကိုကြီးရေတေးသေးချာချာတွေးကြည့်တော့အကိုကြီးပြောတာတွေဟုတ်ပါတယ်ယူတော့ယူသွားနိုင်တယ်ခုကိုပိုင်ပစ္စည်းမဟုတ်ဖဲနဲ့တော့ရှင်မင်းမှခံစားလိုက်ရတာရှင်ကိုနေနေတာပဲအဲ့ဒါပေါ့ကဲအဲ့ဒီတော့ကဟုတ်ကဲ့ဒီပစ္စည်းမျိုးကိုအကိုကြီးလည်းမစားဘူး ကိုသားများကိုတပည့်တွေလည်းမစားเสียဘူးအဲ့ဒါကိုအားလုံးနားလည်ကြရလားဟုတ်ကဲ့နားလည်ပါတယ်ဩဒီလိုများပစ္စည်းတွေကိုမတရားလူယူတဲ့ဒုစရိုက်ကြောင့်ထောင်ထဲမှာကျုပ်လောကငရေခံပြီးတော့ကထောင်ကြတယ်ဥဒရိုင်းကာထားတဲ့အထက်မှာပါရကွယ်မရတကွယ်မိတကွယ်ဖာတကွယ်နေရအောင်နင်းပြီးတာမဟုတ်ဘူး ဟုတ်ကဲ့ကိုကြီးအရေးလည်းခံရတယ်မစင်အိုးသေးအိုးတွေလည်းဆင်းရတယ်ဟဲ့ဖြစ်မှဖြစ်ရလေကိုကြီးရေတာမန်ခွေးတို့ဘွက်တို့မစားတဲ့သမင်းကိုလည်းကိုကြီးစားခဲ့ရတယ်ဒုက္ခပါပဲလားကွယ်ဒါငရဲပဲကွယ်အေးဒါကြောင့်တို့ဆရာကြီးတခါတည်းတရားရလာတာကိုကွယ်ဒုက္ခရဲ့ဟုတ်တယ်ကိုပေါ်လူရခုလိုကြာတော့အကိုကြီးခံရရတဲ့ဘဝကို ညောင်းရင်းနဲ့မနာလိုက်တာကိုကြီးရဲ့ညအကိုကြီးကိုတနာလိုက်တာအကိုကြီးလည်းညနဲ့ရင်သွေးလေးကိုတွေ့ရင်မြင်စောနဲ့ပေါ့လေဟုတ်ကဲ့ကိုကြီးဆောင်မင်းသားရမရဲ့အချင်းချင်းအနှစ်စက်ကိုခံခဲ့ရတာခင်မပြလေကိုကြီးလွတ်ဖို့ရဲ့တည့်ရက်လောက်အလိုကြမှာတစ္ဆာပေါ့ငကြော်နဲ့မစိန်သိနေကိုတွေ့လိုက်တော့ကစိတ်မထိန်နိုင်တာပဲနဲ့ထိုးကျိတ်မိတယ်ပေါ့အဲ့ဒီအမှုနဲ့တစ်နှစ်ပြန်ပြီးတော့ကကြောက်အောင်မကဘူး တိုက်ပိတ်တောင်ခံလိုက်ရသေးတယ်တော်ပါတော့ကိုကြီးတိပါပြီညမကြောက်ရစီနေတော့ဝေးချာကြီးငါပြောမိတာတွေကိုလည်းခွက်လို့ပါကွာရပါတယ်ပေါ့လူဆရာတပည့်ကြီးဒုက္ခမနောကံဝစီကံတွေကိုဆရာခွက်လို့ပါ ပါရီနပါမိဝအာရှိယအနန္တမြတ်တာအသေးချေမိအရာတစ်ခါရောက်ပြန်တော့ညာတာထောက်သာသာနာတရားအတိနဲ့အခါတနာပြည့်ငွေမိမာတာချစ်မယ် ရာပင်ကြီးကိုမှတ်မိပါတယ်ဟုတ်ပါတယ်ဒီနေရာပါပဲတခုလုံးလိုလိုစာအုပ်တွေပါပြောင်းလဲနေတာကိုဟုတ်တယ်ဆရာကြီးဒါပေမဲ့ဒီဘာနာပင်ကြီးကတော့မူလာတိုက်ပါပဲဆရာရဲ့အေးဟုတ်တယ်ကွာအကူကြီးဟမ်ညာလေးမိမိကိုတတိယ အကိုကြီးအဖြစ်ပေါ့ကွာအကိုကြီးကမြကိုတောင်းစဉ်ကြည့်ပြီးတော့ကအချစ်ကြီးမိတဲ့အတွက်မြအခုလိုစိတ်ဒုက္ခဖြစ်ရတာကိုအကိုကြီးတောင်းမှပါတယ်အကိုကြီးကိုမေတ္တာကရုဏာနဲ့ခွင့်လွှတ်ပါမြနော်အကိုကြီးပြည့်လည်းမဟုတ်ပါဘူးမြအကိုကြီးကိုဥပဒါလည်းမဟုတ်ပါဘူးကမ္မတတောဝိတ္တိဆိုတဲ့ကအကျိုးပေးပုံအမျိုးမျိုးကို တွေ့ပြီပြုံးမိတာပါအကိုကြီးမြောက်အထင်မလွဲပါနဲ့နော်အထင်မလွဲပါဘူးညာအထင်မလွဲပါဘူးအမှန်ကလည်းဝန်းနေလိုက်ပါတယ်ဝန်းနေမယ်ဆိုရင်လည်းဝန်းနေလိုက်တယ်အကိုကြီးရဲ့အတ္တဆံပြီးတော့ကအတ္တဒဏ်ကိုမခံနိုင်လို့တို့တို့တွေအားလုံးဒုက္ခတွေ့ကြရတာဘူးနော်โอเคဒီမကောက်ဝင်လာတယ်ဘေးဘေးကောက်ဝင်လာ ဒီလူတွေပဲခလာတယ်မောင်မေအဲ့ရှင်းမဘာလာလို့နေလဲမဲဆမ်းပါဘာကိစ္စရှိလို့လဲခင်ဗျားတို့ဘဲကလဲဒီအရှင်းမှာရပ်ပြီးဘာလာလို့နေကြတာလဲဒါရာဇဝဝင်ကြီးအိမ်ကကျွန်တော်တို့တော့ကပါခင်ဗျာတော့ကပါအတီမြို့လာပြီးဖျားဖွင်းနဲ့မြို့ကိုရှောက်ကြည့်နေကြတာပါကျွန်တော်တခုမြစ်တာနဲ့မေးပြစီလားစိတ်တော့မဆိုးပါနဲ့နော်မေးပါမယ်ဟိုခလင်းမလေးရဲ့ဘယ်ဘက်မျက်လုံးကကျင်းပြီးတော့ကပါဆက်ရွက်နေတာကိုကျွန်တော်အခုကုတ်ပေးလိုက်ရင်ပျောက်သွားမယ်အဲ့တော့ ခုပြေးချင်ပါတယ်စိတ်လည်းမကောင်းလို့ပါဗျာသဘောတူမလားလို့ပါ no no no no ဒီလိုတဲ့အရွတ်တဲ့ထင်းနဲ့မောင်းမယ် DSP မင်းကြီးဒီလိုပြောတာကိုကျွန်တော်စိတ်မဆိုးပါဘူးခင်ဗျဗမဆေးအကြောင်းကိုသိမှမသိပဲကိုကလေးကိုကျွန်တော်ကတနာလို့ပါ DSP ရှေ့မှာတနာရီအတွင်းကျွန်တော်ဒီဆေးကိုလင်းပေးလိုက်ရင်ပျောက်သွားမှာပါ oh my god ဟုတ်လားတိတ်အောင်ဖို့ခေါ်လေအော် ခင်ဗျာအင်္ဂလိပ်စကားနားလဲသလားနည်းနည်းပါးပါးနားလဲပါတယ်ညရေးဆေးလိုက်ပြီဆိုင်ဒီမဲ့အန်ကဲဒီဆေးလေးကိုလင်းပေးမယ်ဟောဒါတဲ့ဟိုတဏှာတိတလုံးကိုဓာတ်နဲ့ချမ်းပြီးယူခဲ့ပေးပါလားအလူဖရာကြီးတခါလေးကောင်းကောင်းတော့တယ်ပဲဒါလီအင်မတန်ဆွမ်းတဲ့ဆေးကောင်တယ်လို့ဆို ကျွန်တော်တိတ်အောင်တော့တယ်ဆရာကြီးကျွန်တော်ဆရာကြီးတွေ့ဘာလို့ဖေးရမလဲမလိုပါဘူးခင်ဗျာမလိုပါဘူးကိုတုခရဲ့ခမရရှင်တို့ဆရာကြီးရဲ့အစွမ်းကိုမြင်ရတာကြီးနူးလိုက်တာရှင်ဟုတ်တယ်မာကြီးဟုတ်တယ်ဟုတ်တယ်ဝေးကကောင်းသွားပါပြီကွယ်အေးညထလေးမှုဆေးနေနေပေးတယ်မယ်ကွယ်အခုချိုးချိုးလိမ့်တယ်လို့လိမ့်ပြီးပါခုလည်းပြောင်းနေပါပြီကွယ်ကဲအားလုံးလာကြလေးသွားကြမယ်ကွယ်ဟောလဲပါဆရာကြီး ဒီမှာတရားကျဲကြပါနောင်နေစားတော်ပြီးမှပြန်ကြတာပေါ့ကျေးဇူးတင်လိုက်တာဘယ်လိုပြောမှန်းတော့မသိတော့ပါဘူးကျွန်တော်တို့ကပေါ်ကောင်းကနေတဆင့်ဆဲနဲ့တော့ကိုပြန်မှာမလို့အချိန်ရှိတော့ကျွန်တော်တို့ပြန်ပြစီခင်ဗျာတော်တော်တော်တော်ဟောဆေးရရှိကိုငွေ9000နဲ့ဟောဒီနာမည်ခေါင်းလက်မှာချင်းမြင်ပြရစေကျွန်တော်ဒီငွေတော့မေးပြရစေနဲ့စေနာမြစ်တန်နဲ့ကလေးကိုကဲဆဲတာပါ ဟောဒီနာမည်ကောင်းလက်မှတ်တော့ကျွန်တော်ဝန်သားအားရလက်ခံပါတယ်ခင်ဗျာကဲအားလုံးသွားလိုက်ပါဦးမယ်နော်ကျွန်တော်ခွင့်ပြုပါအောင်နော်ဖဲမျိုးကိုရောက်လို့ရှိရင်ဝင်ခဲ့ကြပါဟဲ့ဟုတ်ကဲ့အေးတိတ်ဆွဲသူတို့ကိုပေါကောင်းတီကားနဲ့လိုက်ပို့လိုက်ပါမောင်မင်းဟုတ်ကဲ့ခင်ဗျာဥပ္ပလူဝဲပါလေကွဲဆရာကြီး ဒါရကျုပ်ရွေချက်တစ်ခုကိုပြောရအောင်မယ်ပြောပါကွယ်အခုတော်ရဲမဲ့ကျုပ်တို့တွေကနေပြီးတော့အခြေချပြီးနေမယ်ဆိုတော့ကကျုပ်သားမောင်မြတ်တင်အတွက်ပညာရေးကိုလိလိရှုပြီးနေလို့မရသလိုဟုတ်တယ်ရွာထဲမှာရှိတဲ့ကလေးတွေကိုရောရွာနီးချုပ်ဆက်ကကလေးတွေကိုပါကျုပ်စာသင်ပေးဖို့ကြောင်းဖွင့်နေတယ်ဟာကောင်းတာပေါ့ကိုကြီးရဲ့အကျုပ်ကိုယ်တိုင်အင်္ဂလိပ်စာရောမြန်မာစာကိုပါအခမဲ့သင်ပေးမယ်လေအကျုပ်ကိုယ်တိုင်ကလည်းတက္ကသိုလ်ရောက်ခဲ့ပါတယ်ဒါပေမဲ့ဘွဲ့ကမရတာကိုဒီရွာရဲ့ကျေးဇူးကကျွန်တော်ပေါ်မှာအများကြီးရှိပါတယ် နောက်ပြီးတော့အရေးကြီးဆုံးကကြုတ်ကုနိုင်တဲ့ဆေးစွမ်းကောင်းတဲ့ပတ်သက်တဲ့ဝေဒနာရှင်ရှိရင်ကုသိုလ်ဖြစ်ကုပေမယ်နော်အဲ့ဒါလေဒီနားမှာရှိတဲ့ရွာတွေကိုသိစမ်းပါစေအဲကဲဒုက္ခရပြမင်းကနေပြီးတော့ကဒီမျိုးကိုတက်ပြီးတော့ကပညာရေးနဲ့ပတ်သက်တဲ့စာအုပ်စာတမ်းတွေသတင်းစာတွေကိုဝယ်ဖို့မင်းတာဝန်ယူဟုတ်ကဲ့ဆရာဟုတ်ကဲ့ဟုတ်ကဲ့ ဘိုးချုပ်အောင်စန်းနဲ့ပါဝင်ရဲဘော်သုံးကြီးတို့ရဲ့ဗမာလွတ်လပ်ရေးတပ်မတော်နဲ့ဂျပန်တို့ပူးပေါင်းပြီးတော့ကအင်္ဂလိပ်မျက်နှာပြင်ကိုတိုက်ထုတ်တော့မယ်ဆိုပါလားဟာဒါဆိုရင်မကြခင်ဒုတိယကမ္ဘာစစ်ဖြစ်တော့မှာပါလားဘိုးချုပ်အောင်စန်းဦးစီးဗမာလွတ်လပ်ရေးတပ်မတော်နဲ့ ဂျပန်တပ်များတမီဇက်ကိုသိမ့်ပိုက်ပြီးမွန်မြန်ဘက်သို့ဆက်လက်တိုက်ခိုက်လာသည်ဖြင့်ပြည်ပြအစိုးရတပ်များစီကံသေဝတ်စွာဖြင့်မုဒ္ဓမကံသို့အယောင်အောင်မြင်စွာဆုတ်လာကြောင်းဒီလိုဆိုရင်ဂျပန်စစ်တပ်တွေများတို့အခုနေကြတဲ့တောရွာတွေထိအောင်များလိမ့်လာကြအောင်မှလာရင်ကိုကြီးအမှန်တော့တိုင်းပြည်လွတ်လပ်ရေးအတွက်အင်္ဂလိပ်ဆိုရလက်ကပြန်တက်ယူဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဗိုလ်ချုပ်အောင်ဆန်းဦးဆောင်ပြီးတော့ကတိုက်လာတဲ့စစ်ပွဲပဲညာ။အော်ဟုတ်ကဲ့ကိုကြီး။အဲ ကြီးလက်တော်တွေကနေပြီးတော့ကခုကမဲ့အခြေအနေမရှိရင်တော့ဖြင့်လူကြီးပြကြီးတွေကိုသိမ့်ပက်လိုက်လို့မရှိတာပေါ့။ဟုတ်ကဲ့။ဒါပေမဲ့စစ်ကြောင်းဦးစီးတဲ့ရှေ့တန်းစစ်မျက်နှာကိုစီဦးဘလူးလိုကြောက်စရာဥပမာနှိုင်းပေမဲ့ဟုတ်ကဲ့။အေးနေလို့ကိုယ်ကဲမရှိတဲ့ဖီယိုဖျဲဆုတ်လာတဲ့တပ်ပြက်တွေကိုတော့ဖြင့်ရောက်ရရမှာဗျံမရာဖြစ်ပြီးတော့ကရန်ငါကြတဲ့အန်တွေကပိုပြီးကြီးနေတယ်။အဲဒါကြောင့်မို့လို့ကိုကြီးတို့နယ်ကိုလည်း ဘုရားကမခံရအောင်သူ့ပေါ်လူတို့ကိုလက်နဲ့ဒီပါတွေစုခိုင်းထားတယ်ကိုနောက်ဒုက္ခကိုလည်းပြည်မြို့ကိုသွားပြီးတင်းင်းကိုစုံစမ်းခိုင်းထားတယ်ဟောဘုမကိုဒုက္ခတော့ပြန်လာပြီဆိုကြီးဒုက္ခရေရလားဘယ်လိုလဲဘာတင်းထုသလဲအာထုတယ်ဆရာရေစိတ်ကိုထူတာလေဆရာရေအဲပြေဘက်ကတော့တော့မလွယ်တော့ဆရာရေ ဟာဘာဖြစ်လို့တော့အာမျိုးပေါ်ကလူတွေကလည်းစိတ်ဓာတ်ကိုကြောက်ပြီးနီးစပ်ရာရွာလေးချုံးဆက်တွေကိုပြောင်းရရွှေ့ကြနဲ့ရုပ်ရက်ခတ်နေကြလို့ကြာမာတဲ့ပစ္စည်းတွေနဲ့သတင်းစာကိုကျွန်တော်ပေါင်းတယ်လေမှာမရမကရှာပြီးဝဲပြလာခဲ့ရတယ်ဆရာကြီးဟုတ်ပြီလားอืมပေါက်ခေါင်းဘက်မှာလည်းရန်ကုန်ဘက်ကတပြည့်ပြည့်ဆုတ်လာတဲ့စစ်တပ်ဘုံစုံရောက်နေတယ်ဆရာ ဟုတ်လားအဲအချို့တက်တက်တွေကတော့ဗဒေါင်းဘက်ကနေပြီးကလပ်ပြေကိုဖျက်သွားကြတယ်အဲမြို့တွေမှာတော့စစ်အုပ်ချုပ်ရေးနဲ့အုပ်ချုပ်နေပြီးတော့ကြားခဲ့ရတာပဲဆရာရဲ့အေးမင်းပြောသလိုမျိုးတွေမှာအခြေအနေဆိုးပြီးဆိုရင်တော့ဖြင့်ဟုတ်ကဲ့ဒုက္ခပါတို့နေတာကတော်ရစနပုတ်ပဲဆိုပြီးတော့ကပေါ့ပေါ့ဆဆနေလို့တော့မရဘူးပေါ့ဒုက္ခရဟုတ်ကဲ့ဆရာဒုက္ခရရတို့ကိုပေါလို့ရှိသွားကြရအောင်လားဟုတ်ကဲ့ဆရာဟုတ်ကဲ့ ဆိုင်ပါကွာခုံဆိုင်ပါမင်းတို့မိမတွေကြနေတာပဲကွာခေါအာကြတယ်ကြတယ်ပါလူလေးတွေကဲအသက်အောင်တာချေပြေအာညာချေတဲ့ဘယ်သူ့ကိုညညာချေတဲ့ဘယ်သူ့ကိုညလဲဟုတ်ပြီ ခါတော့တပည့်ဆောင်အာယူကဲကဲပေါ့စားပေါ့စားပေါ့စားပါပေါ့ဟာဟာဟဲ့ကိစားအာယူကိစားကိစားကိစားကဲဟာတော့နားယူရအောင်အာယူနားယူရအောင်ကဲနားယူနားယူကဲအခုကျုပ်သင်ပေးတဲ့ကိုကံပညာစွမ်းရည်တွေကို ကိုဘောလူတို့ဒုက္ခတို့ကနေပြီးတော့အဲ့ရသားတွေနဲ့အခုလိုစီစီလုံးလုံးညီညီညွတ်တင်ကြကြတဲ့အတွက်ကျုပ်ရဲ့ရရွာနယ်မြေကိုအန္တရာယ်ဖြစ်စေမယ့်အကြောင်းတစ်ခုခုစုံစည်းလာရင်တတ်နိုင်လည်းမြကာကွယ်နိုင်ဖို့အဲ့ဒါသဘောပေါက်သလားခင်ဗျားတို့ဟုတ်ပါရဲ့ဆရာကြီးအေးသဘောပေါက်ပါမယ်နော်သဘောပေါက်ပါမယ်အေးတို့ရွာအတွက်ဆရာကြီးကအပင်ပန်းခံပြီးပညာတွေသင်ပေးနေတယ်ဆိုတာတို့နားလည်ရမှာပေါ့ကွယ်အေး ဒီရွာရှင်နာဘက်ကဆက်လာတဲ့တနတ်တန်နေပါလားဝေဒုက္ခရေညဒုက္ခဓမေမင်းကညနဲ့သားလေးစီကိုရောက်အောင်ညံသွားစမ်းဟုတ်ကဲ့ဆရာဒီတနတ်တန်တွေဟာအခြေအနေတစ်ခုခုတော့တိုးနိုင်ဟုတ်ကဲ့ဆရာဟုတ်ကဲ့ဟုတ်ကဲ့ကဲကျုပ်နဲ့ပေါ်လူတို့ကတနတ်တန်ကြားတဲ့ဘက်ကိုသွားကြရအောင်အမကြီးတို့သားမိကိုကျွန်တော်စိတ်မချလို့ဟင် ဆရာကကျွန်တော်ကိုအိမ်ပြန်လှုပ်လိုက်တာအော်ဘယ်မှမတူလို့ခေါင်းကြီးတုံနေတာပဲအမကြီးစိုးစိုးကတနတ်တန်လေးဟာရွာလေးကိုစစ်ပြေးတွေနဲ့ဓမြတွေဝင်လာကြတယ်လို့ကြားတယ်ဟုတ်လားဟင်ကိုတုခမပြောတာသေးပါဦးမကြီးဟာအဲဆရာကတော့အဲအဲတနတ်တန်ချားတဲ့စီကိုလေဟုတ်ကဲ့ပေါ်လူနဲ့သွားကြတယ်အမကြီးကဟင်ညမဟုတ်ပါလေညမလေညမစစ်ပါကွာ မင်းလဲဘောင်နီရဲ့သစ္စာတော်ကတပည့်ကြီးဒုက္ခဆိုတာငါမျက်စိမမပါဘူးနော်အော်မင်းဆရာဘောင်နီနဲ့ငါစင်းရှင်းလျာရှိလို့ဒုက္ခငါလဲထောင်ကထွက်ကြဲကပြည်ဘက်မှာများတွေ့မလားလို့ချီရခံပြီးလိုက်ရှာနေရင်တိုင်းပြည်ကမောက်ကမဖြစ်သွားလို့ လက်လျှော့ရမလို့ဖြစ်နေတော့အခုမင်းတို့နဲ့ဒီမှာလာတွေ့ရတော့ငါရဲ့မျောလင့်ချက်မဆုံးရှုံးသေးဘူးပေါ့ကွာနော်ကဲမစ္စရာဘောင်းနေဘယ်မှာလဲပြောခင်ဗျာဖေဖေကိုဘာဖြစ်လို့တွေ့ရတာလဲတာတို့တို့တို့လေဖေဖေကိုတွေ့ရလိုက်တာရှာနေကြတာဟဲ့တာအိုးဒုက္ခပါပဲအော်လက်ဆက်တော့မင်းကဘောင်းကြီးရဲ့သား တားဘူးအောင်တယ်နိနမေကရတယ်နိဟောဘာဖြစ်လဲဟုတ်မှာပြပြလာနေပြီဟတာဟဲ့ဒုက္ခရဟောသားမိပါမလှုပ်နဲ့တော့ဒီမှာတွေ့လာသနာဒုက္ခပါပဲတာဟဲ့ငါတို့တွေဟောကလာနေတဲ့လူကိုဘာမှမလုပ်နဲ့ဒီကောင်ငါနဲ့ရှင်းရရှိရဲ့ဆက်ချောချောကြီးဩလက်ဆက်သက်တော့တို့ရွာကိုဒုက္ခလာပေးတဲ့ အမျိုးသားသစ္စာဘောက်တပ်ပြေးတွေကိုဗိုလ်လုပ်ပြီးလာတာကမင်းကိုကွာဟမ်ဟုတ်ပါတယ်ဘောအောင်နေဩရာမရာမရာမမင်းကငါတွေ့တွေ့ချင်းမြစ်တရားခံပြစီကွာဘာများလဲဗျဆိုပါဦးတောင်သူလက်သမားလက်လုံလက်စားဝန်းစာကိုအနိုင်နိုင်ရှာစားနေကြရတဲ့ဆင်းရဲသားတွေကိုဆက်ပြီးတော့ပါဒုက္ခမပေးဖို့မင်းလူတွေကိုပြောပြပါကွာနော်ငါအနေနဲ့မင်းကိုအနှူးညွတ်မြစ်တရားခံနေတယ်လို့မင်းယူဆစေခြင်းတယ်ဓမ္မအိုးနဲ့ဘာတော့ နိုင်ငံရေးသမားတွေရဲ့လေသာမျိုးနဲ့ခင်ဗျာပြောနေတာကိုနားထောင်ဖို့လာတာမဟုတ်ဘူး။ဩမင်းကငါမေတ္တာရက်ခံနေတာကိုလက်မခံနိုင်ဘူးဆိုတော့ကအေးလေဒီလိုဆိုရင်လည်းလေကုန်ခံပြီးတော့ငါမပြောရုံပဲပေါ့။ဟုတ်တယ်ဒါပဲရှိတယ်။ကောင်းဆုံးကတော့ကျုပ်ပြောတာကိုခင်ဗျာနားထောင်ပြီးကျုပ်ဆန္ဒဖြည့်လိုက်မယ်ဆိုရင်ဟောဒီခမရဲ့ဇနီးနဲ့သားရောနော်ဒီရွာသူရွာသားတွေကိုပါကျုပ်တက်ညာခဲ့ပြီ အဲဟိုလိုလိုဒီလိုလိုလက်ပတ်နေနော်နေစမ်းမဟုတ်ကွာနေစမ်းမဟုတ်ငါကမင်းဆန္ဒကိုလိုက်လျောရမယ်ဆိုတာကမင်းဘာကိုဆိုလိုတာတော့ငါဘာမှနားမလဲပါဟောခမရနားမလဲဘူးဟုတ်လားကောင်းပြီကျုပ်ကခမရနားလဲအောင်ပြောမယ်ကျုပ်ခမရစီကဘာလိုချင်နေဆိုတာခမရသိပါတယ်ဘောအောင်နေအဲ့ဒါကိုနားမလဲကြံဆောင်းနေရင်တော့ကျုပ်ရှင်းရှင်းပဲပြောမယ် ခမည်းကိုကျုပ်တို့တိုက်ခိုက်ပေးခဲ့ရတဲ့ကြောက်တံပရမများတွေနဲ့ရွှေတွေစိမ့်တွေတွေဟာခမည်းထောင်မကြခင် အများကြီးကြံခဲ့သေးတယ်ဆိုတာကျုပ်သိတယ်အဲ့ဒီပစ္စည်းတွေဟာကျုပ်နဲ့လည်းဆိုင်နေတယ်ကျုပ်နဲ့လည်းဆိုင်နေဟမ်အဲ့ဒီတော့ခမည်းသဘောထားလေးနည်းနည်းကြီးကြီးထားပြီးထုတ်ပေးလိုက်လို့ရှိရင်ဒီရောကကျုံးမွေးနေစီဟာ 6ဘူး3မလောက်ရမယ်လို့ဘာမှမမောပြီးဆက်လုပ်နေစရာမလိုတော့ဘူးဗျကဲဒုက္ခဗျငါပြောရင်ဒီကောင်ယုံမှာမဟုတ်ဘူးကွာအဲ့တော့မင်းမရှင်းပြလိုက်စမ်းပါကွာဒီနေရာမှာမင်းလိုချင်တဲ့ပစ္စည်းတွေဆိုတာကိုလေအေးပြန်လို့ချင်းပြန်ရော့စိတ်ကန်းကနေပြီးအေးရောင်တွေမြေကျောတဲ့ရှောက်လုံးပါလေရင်တော့ဖို့ဆုံးတဲ့လားလိုက်ရှာပြီးတော့ရမှာရဲ့ဟာဟာအသိလားအေးဒီစရာကတော့မြစ်ထက်ကိုအစတုံး ပြစ်ပလိုက်ပြီကွာပြစ်ပလိုက်ပြီမင်းတို့ဆရာလည်းပဲကအခုချိန်ထိတိုင်ပေါင်းကြီးနေတော့မှလားကွာဟဲ့ရမကိုလှည့်ကြည့်ရုပ်ကြည့်ရှိအောင်လှည့်ကြကွာနားလေလားနေပါအောင်ကွာဒီလောက်ဖို့တန်တဲ့ရနာတွေကိုမြစ်ထဲသွားပြီးစတဲ့ပြစ်လိုက်ရတယ်ဆိုတာမင်းတို့ဆရာဘောင်ကြီးက ယူနေတာမှမဟုတ်ပဲကွာဒုက္ခရဲ့อืมအဲ့ဒီတန်ဟာပေါ်လူလူလူစုသူတို့အသင့်ရှိနေကြတယ်လို့ဂျိုးလူကူတာနဲ့အချက်ပေးနေတဲ့အတန်ပဲဘာတွေများညာညာအောင်မလို့စဉ်းစားနေတာလဲကိုအောင်ပြင်ခမည်းသားနဲ့မယားကြောကလေးကျုပ်တနတ်ပြောင်းရှိမှရှိနေတယ်ဆိုတာ ခမရသတိထားပြီးတော့ယန္နာတွေကိုသာကျုပ်လက်ထက်အများအဖို့စဉ်းစားပါနော်အေးလေအေးလေနော် all right all right all right i understand တန်ဖိုးဖြတ်လို့ရတဲ့ဥစ္စာပစ္စည်းကြောင့်တန်ဖိုးမဖြတ်နိုင်တဲ့ငါသားငါမယားကိုတော့ဒုက္ခဖြစ်ငါမခံနိုင်ဘူးသိဟုတ်တာပေါ့အဲ့ဒီပစ္စည်းတွေကိုသွားယူဖို့တော့ငါ့ကိုမင်းအိမ်ထဲဝင်ခွင့်ပြုရလိမ့်မယ်သွားပါဗျာသွားပါသွားပါစိတ်ချလက်ချသာသွား စိတ်တော်မကြစင်းနဲ့နော်အစိတ်ချပါစိတ်ချပါကဲရမဆိုအောင်စင်ပြည့်တစ်ခုနဲ့ပြီးတော့ကစိန်လက်ကောက်တရားတော့ဖြင့်ငါယူထားလိုက်တယ်ကွာမင်းက request လုပ်တာပါဂျန်တဲ့ပစ္စည်းတွေအားလုံးပဲဒီတစ်တာထဲမှာကုန်ပါတယ် မင်းတစ်သက်လုံးဖြုံးလို့သုံးလို့မကုန်နိုင်ဘူးနော်ကြောက်ဟင်ငါ့ကိုတစ်သားနဲ့လှမ်းပေါက်တာကိုဟမ်ကဲညံညောင်းကွာညံနေတာဝတ်နေညံနေတာဝတ်နေဟေးကောင်မမလွတ်စေနဲ့ဟေးဖမ်းကြဖမ်းကြကွာဖမ်းထားဟေးသနာခံထားတဲ့ရမလက်ကို ငါဓာတ်နဲ့ပေါက်လိုက်တယ်ဟဲ့အဲ့ဒါထိပြီးတော့ပြည့်ပြီပါလိုက်စားလိုက်စားမပြည့်နဲ့ရာမမပြည့်နဲ့ရာမမပြည့်နဲ့ ကောင်းပဲသွားပြီးစားရဲတော့ရဲအတွက်ကြာရှည်ထားနိုင်တဲ့စီတူဘူးသွားဝယ်တာပြန်မလာသေးပါလားဝေးမရောက်ကြသေးဘူးဥပေါလူရေဟောပြောရင်ဆိုရင်လေဟိုးမှာအကိုကြီးတို့ပြန်လာကြပြီဟာစေသားလူလူတုံးလုံးလည်းပါလာပါလားကွဟေးဟုတ်တယ်ဥပေါလူတယောက်ကိုဝိုင်းပြီးတွဲခေါ်လာပါလားအိုးတယောက်ကလည်းလက်တစ်ဖက်မှာဒဏ်ရာရလို့အဝိနဲ့တိုင်းနာရတယ်အေးဟဲ့ဒုက္ခနဲ့ဆိုကြတော့ဆရာ အဲ့ဒီရဲဘော်တွေကိုအိမ်ထဲကိုခေါ်သွားကြဟုတ်ကဲ့ဟုတ်ကဲ့ဆေးကုဖို့နဲ့သူတို့အတွက်လုံခြုံတဲ့နေရာထားဖို့ကတော့ပေါ်လုံးနဲ့သွားပြီးတိုင်ပင်လိုက်ဦးမယ်နော်ဟုတ်ကဲ့ဆရာဟုတ်ကဲ့ကဲခေါ်သွားခေါ်သွားကဲရဲဘော်တို့နေတာထင်တာရှိရလားဟုတ်ကဲ့ဘို့လို့ကျွန်တော်တို့၃ယောက်ရဲ့အန်ရယ်ကိုကာဝယ်အလေးထားပြီးဆေးဝါးကုပေးတဲ့ကျေးဇူးတွေဟာဘယ်တိုင်းတာနဲ့မှနှိုင်းဆလို့မရတဲ့ကျေးဇူးတွေပါခင်ဗျာ မလိုပါဘူးဗျာမလိုပါဘူးမလိုပါဘူးအခုချိန်မှာတိုင်းပြည်နဲ့လူမျိုးတစ်မျိုးလုံးအတွက်လွတ်လပ်ရေးကိုကြိုးပမ်းနေကြတဲ့ကျုပ်တို့ဗိုလ်ချုပ်သခင်အောင်ဆန်းရဲ့လမ်းညွှန်မှုနဲ့ကိုကျိုးစွန့်ပြီးတော့ကနေချက်တက်တွေကိုမြေပေါ်မြေရောက်ကနေပြီးတော့ကတော်ထန်တိုက်ခိုက်နေတဲ့ခမရတို့လူမျိုးချစ်ပြည်ကြီးရဲဘော်တွေကိုကူညီခွင့်ရတာကျွန်တော်တို့အနေနဲ့အများကြီးဂုဏ်ယူပါတယ်ဟုတ်ကဲ့ဟုတ်ကဲ့ ရှင်ကိုကြီးตาအိတ်သွားပလားအိတ်သွားပါပြီကိုကြီးရဲ့ဒါနဲ့ကိုကြီးဟမ်ဟိုရဲဘော်၃ယောက်ကိုဥပေါ်လူတို့နဲ့ဘယ်ကိုပုတ်ခိုင်းလိုက်တာလဲအတော်မော်ကဂုံမင်းအိုင်းဆိုတဲ့စခန်းကယာယီတဲမှာသွားပြီးတော့ဖွက်ထားခိုင်းလိုက်ရတာဟောဒဏ်ရထားတဲ့ရဲဘော်၂ယောက်မသက်သာခင်စိုးရတနဲ့ပလိဖက်ကနေပြီးတော့ကမတော်လို့တရင်ရသွားပြီးဖန်လာစီလာလှုပ်လာရင်ခက်မယ်မလားဟုတ်ပါတယ်ကိုကြီးရေ ပါပြီမင်းမင်းကတော့အကူကြီးအတွက်အန္တရာယ်မကင်းပါစိုးလို့ရှင်ကြီးတုံလိုက်တာကိုကြီးရဲ့စေတော့ကရအောင်တော့ဟိုဒီတွေ့မနေပါနဲ့တော့ခင်ဗျာရဲ့တိုင်းပြည်အတွက်ကိုကျိုးစွန်တိုက်ပွဲဝင်နေတဲ့လူတွေကိုအကူအညီပေးလို့ပြဿနာတစ်ခုပေါ်လာသည့်တိုင်အောင်ဒါကတော့ကံပေါ့ကွာမဟုတ်ဘူးလားဟောပေါ်လို့တော့ပြန်လာကြပြီပဲဟုတ်ကဲ့ဆရာဘယ်နဲ့လေးအဆင်ပြေကြခဲ့လားပြေပါတယ်ဆရာကြီး ရာကြီးဆရာပလိတူနဲ့စစ်သား၄၅ယောက်ကျွန်တော်တို့စီကိုလာနေပါလားဆရာဟေးအကူကြီးဘယ်လိုလုပ်မလဲဟေးဘာ哦ဒုက္ခပါပဲအိန္ဒိယအိန္ဒိယနေစစိတ်ငြိမ်ထားစမ်းပါစိတ်ငြိမ်ထားမြအိန္ဒိယဟေးဒီကဆရာကြီးဘောနေဆိုတာဘယ်လိုလဲအကျုပ်ပါဘာကိစ္စရှိလို့ပါလဲခင်ဗျာလာပါခင်ဗျာလာပါလာပါဟုတ်ခင်ဗျာဟုတ်ပါတယ် ဂျမက်ဆာဘောအောင်နေဟာသူ့ပဲမင်းလည်းကခမရအိမ်မှာဒဏ်ရကိုစိုက်ခုနေတယ်လူတော့ဆိုတာဘာမှလဲအဲ့ဒီလူတွေကျွန်တော်ထွေးကျင်တယ်ဟောအဲ့ဒီလူတော့ရောက်လားသူတို့ညနေကပဲသွားကြပြီဒီမှာအဲ့ဒီလူတော့ကခမရတို့လူပဲစိုးရစစ်တက်ကမဟုတ်ဘူးလားဘယ်ဟောလဲဟောခေါင်းကစစ်တက်ကိုလက်ပြတော့နဲ့အလင်းဝင်ပြစ်ပြစ်တဲ့ဂျပန်အလိုလိုကြီးလေကွာဟုတ်ဗျာအေး သူတို့ဘယ်ပေါ်လဲဆိုတာခင်ဗျားသိရဟမ်ကျုပ်တို့ကိုလေရင်ဆိုတော့ခင်ဗျားဒုက္ခရောက်မယ်ပြပြဟေးတော့ပါပဲလေကိုသွားတယ်ဟဲ့လေခင်ဗျားတို့ကသိရဟုတ်လားဒုက္ခပါပဲကျုပ်တို့ကဒီအခိုင်လုံးရလို့လာခဲ့ဒါပဲအဲသူတို့ခင်ဗျားမေးမနေနဲ့ဘာမှသိမှလည်းမဟုတ်ဘူးဟမ်ဆေးကုပေးတဲ့တာကတော့ကျုပ်ပါပဲဟောအဲသူတို့ဘာဖြစ်လာတယ်ဆိုတာ ကျုံမသိဘူးနောက်ပြီးတော့သူတို့ဘယ်သွားမယ်ဆိုတာကိုလည်းပြောမသွားလို့ကျုံမသိဘူးဒါပဲရပါတယ်ရပါတယ်မသိဘူးဟုတ်အဲ့ဒါမသိတော့ကောက်သိပါပြီပြမပြလေကိုရီမြရတကယ်မသိရောအမှန်ပါရှင်ချမ်းသာပေးကြပါကိုရီမလီ အဲ့ဒါမပေါ်ပေါ်အောင်စစ်စိုက်ကွာ yes sir တို့ချာကြီးမှာအပြစ်ရှိရင်တို့ကိုပါသတ်ပါကွာအိုးသတ်ပြလိုက်ဆမ်းပါကွာအခုလိုလောက်တာတော့မကောင်းပါဘူးကွာဟေးတိတ်ဆန်းဘာလဲခင်ဗျားကဒုက္ခမရောက်ချင်အေးစင်းနေကျုပ်တို့တည်းတိကျရကောင်းကောင်းမွန်မွန်မေးကြည့်မပြောတော့ဘာဖြစ်ကဲပြောမလားမပြောလားမှန်မှန်ပြောလား ခင်ဗျားတို့သတ်ပြစ်လဲကျုပ်တေုံပဲကျုပ်မှမသိတာမသိရတော့မသိဘူးပြောမှာပေါ့အော်မလို့ယူနောက်ထပ်ဘာမှပြောစရာလည်းမရှိဘူးအဲ့တော့ကိုဘောလူခင်ဗျားဘာမှဝင်ပြောပါနဲ့နော်ဒီလောက်ကောင်းပါလေလူဟမ်ကဲပြောစရာမရှိခံနေတော့ရှိရမှာပေါ့ကဲပါဒီမမီဒီမမီအကူယူမဲစကြပါနဲ့ရှင် အကိုကြီးကလူကောင်းတယောက်ပါလူကောင်းတယောက်ပါနေပါစေမယုံရင်ဟိုဒီမှာဒီမျိုးကခရိုင်ရာဇဝတ်ဝန်ကြီးကိုတိုင်ဟိုဒီထောက်ခံစာကိုပေးထားတာရှိပါတယ်ဖတ်ကြည့်ကြစမ်းမရှိဖတ်ကြည့်စမ်းပါအကိုကြီးဒီလက်မကိုထုတ်ပေးခြင်းခံရသူဆိုင်ရာဦးအောင်တင်ဟာယောသားဖြောင်းမှတ်တယ်လူတစ်ဖက်သားကိုတနာချင်နာတတ်တဲ့ နှလုံးသားပိုင်ရှင်ဖြစ်ပါစင်ရပုံရတော့လဲငွေကိုမမောတဲ့လောဘဇုံရှိဟန်လက္ခဏာမတွေ့ရသောတာဆိုပေမဲ့အင်္ဂလိပ်စကားလည်းထပ်ပုံရလူကြီးလူကောင်းတယောက်ဖြစ်လိမ့်မယ်ဟုတ်ကျွန်တော်လူစားသည့်အတွက်အခေ၍မူကင်းချင်းငယ်ကိစ္စများရှိခဲ့တော့ပလေးယာရှင်များကကျွန်တော်ထံသို့အရောက်ခေါ်ဆောင်ခဲ့ရပြေခံရာစုဝင်ကြီးဒါလို့ဆိုရင်သူကပေါင်းကောင်းလာတရှင် ရာဇဝင်းကြီးရှိရပြင်းမျိုးကိုခေါ်တော့ပြင်စီရမယ်နောက်ပရောနောက်တက်သူကဘာမှမလုပ်နဲ့တော့ကဲခင်ဗျားချွတ်တော့လိုက်ခဲ့ရမယ်အဲရဲဘောသူကလက်တိုက်ခိုင်းစမ်းဟောရအကိုကြီးရှင်တို့အကိုကြီးကိုဖမ်းရလားလိုင်းအကိုကြီးကိုမခေါ်သွားကြပါနဲ့အကိုကြီးကိုမဖမ်းရပါနဲ့ရှင် လေးတောင်နိုးလာပါအောင်လားသားရဲ့မမေသားဖေဖေပါပြီတာမမေသားရဲ့မင်းဖေဖေယူဖမ်းရပြီသားရဲ့သားသွားအိတ်ဒီဘာဖြစ်လို့ထားလာလဲကသွားအိတ်တော့သွားအိတ်တော့သားညရေရှင်ဘုံနဲ့ပါဘုံနဲ့ပါနဲ့ညရေတရားကိုနှက်ဆောင်ပါတယ်ညရေအေးဖေဖေကိုကြည့်လို့လေပါလို့ကြောက်လို့လဲမမေ ဘာမလို့ဘူးသားဘာမလို့ဘာမလို့ဘူးညရှင်ကိုကြီးတရဝတစ်ခုကန်တစ်ခုပေါ့မြရဲ့ရာဇဝတ်ဝန်နဲ့တွေ့ပြီးရင်အကိုကြီးပြန်လာရမှာပါသားစိတ်မကောင်းငုံမနေပါနဲ့ကိုယ်နော်ကတိတ်တိတ်တိတ်ဟင်သားညဒီခဏလိုက်သွားအောင်မယ်နော်ကိုကြီးဒုက္ခတို့ကိုကြီးပေါ်လူတို့စကားကိုနားထောင်နော်သားနော် Te ve la luz. ဘာလဲလက်ကျင်အာလက်လုံးဖြစ်ပြီပါကျန်ကောဟောလက်လုံးလက်လုံးဖြစ်ပြီဟောလက်လုံးဖြစ်ပြီကဲကိုပေါ်လို့နဲ့ဒုက္ခတော့မြားတို့သားမင်းကိုမင်းတို့ပဲအခက်ရမှာပဲပေါ့ကွာကိုကြီးရဟောအဲခင်ဗျားတို့ခေါ်တဲ့နောက်ကိုကျူလိုက်ဖို့စဉ်းစားမယ်ကဲသွားကြစို့လားကဲလာအကိုကြီးအကိုကြီးဘယ်ဘယ် ဓမ္မရာဘယ်လိုဖြစ်လာတာလဲမမကျွန်တော်တို့ဘောက်ခေါင်ကစစ်တပ်ကိုလက်ပြပေါ်ပြပရောထွက်ပြကြတယ်ဂျပန်လိုရီတော်တော့ကိုကာဘာကခုပေးလာတာစစ်စစ်ရမရလို့ဖန်စီပြီးတကင်းစီပိုးကြမှာဆရာကြီးဘောအော်ရမလားဘယ်လိုဖြစ်လာတာလဲ မှန်ပါတယ်မှန်ပါတယ်။ဒါရန်ရလာတဲ့လူနာ၃ယောက်ကိုကုသပေးလိုက်တာပျောက်ကင်းသွားလို့သူတို့လိုရာကိုပြန်သွားကြသဖြင့်ဘယ်မှာရှိတယ်ဆိုတာကိုတော့ဖြင့်ကျွန်တော်မသိတာမှန်ပါသခင်ကြီး။ကောင်းပါရဲ့ဆရာဦးအောင်တင်။ဉာဏ်ညာရရှိလာတဲ့လူနာကိုတဏှာချင်းနာစွာကုသပေးတာကိုကျွန်တော်ယုံကြည်တော်မူလို့ဆွဲဆိုသောပြစ်ဒဏ်လွန်ငင်းခွင့်ပေးပြီး သူ့ရွာရောက်အောင်ဆရာကြီးဥအောင်တင်ကိုပြန်လည်ပို့ပေးရမယ်ဝေးလုံပါလေဆရာကြီးပြန်လာပြီကွာညာရီပြန်လာပြီညာရီပြန်လာပြီအချစ်ကလေးသားလေးကောဟမ်အကူကြီးဟမ်ပြန်လာပြီဟုတ်ကဲ့ပြန်လာပြီငါသားပြန်လာပြီကူကြီးအကူကြီးဟမ်ဘာမှမဖြစ်ဘူးနော်ဘာမှမဖြစ်ပါဘူးညာပြင်းမြို့ရောက်လို့ လက်စုပ်ဝန်ကြီးနဲ့တွေ့တော့လေအမှုကိုကာကွယ်ပေးပြီးတော့ကကိုကြီးရဲ့မေတ္တာနဲ့စေတနာကိုယုံကြည်တော်မူပြီးတော့ကဟုတ်ကဲ့ပြန်ပြီးတော့ထွက်လိုက်တယ်မြရဲ့စစအခုတော့ကိုကြီးနဲ့မြတို့ရာသက်ပံပျော်ရွှင်ချမ်းမြေစွာနေနေကြပြီပေါ့နော်မြဝင်တာလိုက်တာကိုကြီးရေဝင်တာလိုက်တာမိလူရေဘာလဲဘာဘာပေါ်လူနဲ့ဦးသူသားတို့တတုံးလိုပဲသဘောလိုက်ပတ်ထားလိုက်ကြမှာဟာပတ်ထားပါဦး အောင်ရင်အောင်ရင်ကိုအောင်ရင်အောင်ရင်တဲ့ဟိတ်ကိုအောင်ရင်